ခန်းကြီး73အငယ်1မှ16တပန်ထာဝရဖျားသည် မောရှိအားမိန့်တော်မူသည်ကားဤဒေလာအမျိုးသားတို့အားငါပေးသောခန္ဓာပြည်ကိုစူးစမ်းစေခြင်းကအမျိုးအနွယ်အတီးတီးထဲကအဆွေအမျိုးတကြီးဖြစ်သောသူတမျိုးတယောက်စီရွေးကောက်၍စေလွတ်လောဟုသာဝရဖျားမှားထားတော်မူသည့်အတိုင်းမောရှိသည်လူတို့ကိုပါရန်တော်ကစေလွတ်လေ၏ စေလွတ်သောသူအပေါင်းတို့သည်ဣဒရေလအမျိုး၌အကဲမှုဖြစ်ကြ၏သူတို့အမိကားရုဘင်အမျိုးဇက်ကုရသားရှမွာရှိမောင်အမျိုးဟောရီသားရှာဖတ်ယူဒအမျိုးယေဘုန်နာသားကာလက်ဣဒခာအမျိုးယောသသားဣဂါလအေဖရိအမျိုးနုံသားအောရှိဘေယံမင်အမျိုးယာဖုသားပါလတိ ဇာဗုလုန်အမျိုးတောတိသားဂါဒရေလယောသသားတွင်မနာရှေအမျိုးသူတိသားဂဒ္ဒီဒန်အမျိုးဂေမလိသားအမြေလအာရှာအမျိုးမိခေလသားတေတုရနတ်တလိအမျိုးဝါပတိသားနာဘိဂတ်အမျိုးမာခိသားဂွေလဒီဟုသောခါနန်ပြည်ကိုစူးစမ်းစေခြင်းဟာမောရှေဆေလွတ်တော်သူတို့၏အမိဒီ နုန်၏သားဩရှေကိုယောရှုဟူသောအမည်ဖြင့်မောရှေမှည့်လေ၏။19ခါနာန်ပြည်ကိုစူးစမ်းစေခြင်းငှါမောရှေစေလွှတ်လျက်၊သင်တို့သည်တောင်မျက်နှာလမ်းဖြင့်သွား၍တောင်ရိုးပေါ်သို့တက်ကြလော့။ထိုပြည်သည်အဘယ်သို့သောပြည်ဖြစ်သနည်း။ပြည်သားတို့သည်အားကြီးသလော။အားနည်းသလော။များသလော။နည်းသလော သူတို့နေသောပြည်သည် ကောင်းသလောမကောင်းလောသူတို့နေသောမြို့ရွာတို့သည်အဘယ်သို့နည်းတဲနှင့်နေကြသလောခိုင်ခံ့သောမြို့နှင့်နေကြသလောထိုမြေသည် ကောင်းသလောမကောင်းလောတောများသလောနည်းသလောဟုကြည့်ရှုကြလောရဲရင်သော စိတ်ရှိကြလောတည်တည်အချို့ကိုလည်းယူခဲ့ကြလောဟုမှားလိုက်လေ၏ထိုကာလသည်စပြစ်တီးမှဲ့ဆကာလဖြစ်သည် အငယ်21မှ25ထိုသူတို့သည်ဇီနာတော်မှတွား၍ဟာမတ်မြို့သို့ရောက်သောလမ်းနာယေဟောဘမြို့တိုင်အောင်ခါနာန်ပြည်ကိုစူးစမ်းကြ၏တောင်မျက်နှာ၌ရှောက်သွား၍အနာကအမျိုးသားအဟိမံယေရှဲတော်လမဲနေသော ဟေဗြုန်မြို့သို့ရောက်ကြ၏ဟေဗြုန်မြို့ကအေဂုတုပြည်၌ဇောနမြို့မတီမီခုနှစ်နှစ်ကတည်သောမြို့ဖြစ်သည် ဧရှကောလချိုင်းသို့ရောက်လျှင်အတီးတပြုတ်ပါသောစပြည့်နွယ်ပင် အခက်တခက်ကိုခုတ်၍လူနှစ်ယောက်တို့သည်တဘိုးနှင့်ထမ်းကြ၏တလဲသည်သင်္ဘောတပန်းသည်များကိုလည်းဆောင်ခဲ့ကြ၏ဤဒေလအမျိုးသားခုတ်ယူသောစပြည့်တီးပြုတ်ကိုထောက်၍ထိုချိုင်းကိုဧရှကောလချိုင်းဟုသောအမည်ဖြင့်မှဲ့သည်အရက်40လွန်မှခန္ဓာပြည်ကိုစူးစမ်းသော အမှုပြီး၍ ပြန်လာကြ၏ငွေ26မှ33မောရှေနှင့်အာယုန်မှစ၍ဤဒေလအမျိုးသားပရိသတ်အပေါင်းတို့နေရာပါရန်တောကာဒီရှတ်အရတ်တို့ရောက်သောအခါပရိသတ်အပေါင်းတို့အားတည်င်းချပြော၍ထိုပြည်၌တီးသောအသီးကို ပြကြ၏မောရှေအားလည်းအကျွန်ုပ်တို့သည် ကိုရောစေလွတ်သောပြည်သို့ရောက်ခဲ့ပါပြီအကယ်စင်စစ်ထိုပြည်သည် နို့နှင့်ပြားရည်စီးသောပြည်ဖြစ်ပါ၏ဤအသီးတို့ကထိုပြည်၌တီးသောအသီးဖြစ်ပါ၏တို့ရတွင်ပြည်သူပြည်သားတို့သည်အာကြီးပါ၏ခိုင်ခံ့သောမြို့ကြီးနှင့်နေကြပါ၏ထိုမြတ်မကအာနာကအမျိုးသားတို့ကိုလည်းမြင်ရပါ၏အာမလက်အမျိုးသားတို့သည်တောင်ဘက်၌၎င်းဟိတ်တိလူယေပုတိလူအာမောရိလူတို့သည်တောင်ရိုးပေါ်၌၎င်းခါနနိလူတို့သည် ပင်လယ်နားယော်ဒန်မြစ်နား၌၎င်းနေကြပါသည်ဟုလျှောက်ဆိုကြ၏။ကာလကလည်းချက်ချင်းခြိသွား၍ထိုပြည်ကိုသိမ်းယူကြစို့။အောင်နိုင်ကောင်းသည်ဟုဆို၍မောရှေရှေ့မှလူများတို့ကိုငြိမ့်စေ၏။သူနှင့်အတူလိုက်သွားသောသူတို့ကထိုပြည်သားတို့ကိုငါတို့မတိုက်နိုင်။သူတို့သည်ငါတို့ထက်သာ၍အာကြီးကြသည်ဟု၍၎င်းငါတို့တွား၍စူးစမ်းသောပြည်သည် မိမိသားတို့ကိုဖျက်ဆီးတတ်၏။ငါတို့တွေ့မြင်သောပြည်သားအပေါင်းတို့သည် အလွန်အရပ်မြင့်ကြ၏။ကိုယ်ကြီးသော လူအမျိုးအနွယ်၊အာနကအမျိုးအနွယ်ဖြစ်၍အလွန်ကြီးမားသော သူတို့ကိုလည်းမြင်ခဲ့ကြပြီ။သူတို့ရှေ့မှာငါတို့သည် ကိုယ်အထင်အတိုင်းနှံကောင်ကဲ့သို့ဖြစ်ကြ၏။သူတို့အထင်အတိုင်းလည်းထိုသို့ဖြစ်ကြသည်ဟူ၍၎င်း၊မိမိတို့စူးစမ်းသောပြည်ကိုဣသရေလအမျိုးသားတို့အား မကောင်းသောသိတင်းကိုကြားပြောကြလေ၏။